သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နတော်လာပြီကျော်17ရက်2021ခုနှစ်ဒီဇင်ဘာလ29ရက်နေ့၌အွန်လိုင်းမှာဟောကြားသောတရားဒေသနာတော်ထေရီမာရုဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များအပိုင်း9 မဟာဗဇဝတိဂေါရမီအဆက်တတိတရာဘိက္ခုနီယောအာရုဟိန္တုနပတ်တလံတံကတဝိယတာရာယောဝိရောစိန္တုမေတိကာ မဟာဇောတိကောရမီကပြိဋိဘံဆိုင်ကအနိမမြတ်စွာဘုရားရဲ့တိုက်တွန်းချက်အရတကောဣတိပတ်အမျိုးစုံပြတယ်အမျိုးသမီးတွေရဲ့စွန့်ရည်တတ္တိဟာပฏิဝေဒဓမ္မမှာဘယ်အတိုင်းသာထိလုံနိုင်တယ်ဆိုတာကိုစွန့်ရည်တတ္တိပြမြတ်သောအပြင်လောကက အများစုကအမျိုးသမီးတွေပေါ်မှာအထင်သေးမြင်သေးတဲ့စိတ်ဓာတ်တွေရှိကြတယ်ဒီလိုတရားဓုတရားမြတ်နဲ့ပတ်သက်လာလို့ရှိရင်မျိုးသမီးတွေလက်လှမ်းမမိဘူးလို့ထင်ကြတာတွေလည်းရှိတယ်ပေါ့အဲ့ဒီအထင်နဲ့အယူဆတွေကိုပြောင်းလဲပစ်တဲ့အနေနဲ့မြတ်စွာဘုရားကမဟာဇာပတိဂေါရမီရရှိထားတဲ့အစွမ်းတတ္တိတကူတွေကို နောက်ဆုံးနေ့မှာပြခိုင်းတာဖြစ်တယ်ဘုရားရဲ့ခွင့်ပြုခြင်းနဲ့တကူမျိုးမျိုး ပြပြီးတဲ့အခါမှာသူနီးတူပဲသူနဲ့မဟာပဇာဝတိနဲ့အတူတကွနောက်ကပါလာတဲ့တာဂိဝင်မိဖုရား900ပင်သမီး900ဆိုတာတာဂိဝင်မိဖုရား900သူတို့ရဲ့အိမ်တော်မဲ့တေကပင်သားတွေဘဝနဲ့ရှေပြဿနာဖြေရှင်းပေးတဲ့တရားပွဲမှာ မြတ်စွာဘုရားနောက်လိုက်သွားပြီးတော့နောက်ဆုံးမှမဟာသမယတုတ်မှယန္နာဖြစ်သွားကြတယ်ပေါ့အဲသူတို့ရဲ့အရှင်မဖြစ်တဲ့တာကဝေမင်းသမီး900သို့မဟုတ်တာကဝေမိဖုရား900ဟာမိတွေတော်ဂေါရမီကိုခြံရံပြီးတော့ဘေကုဏီဝတ်ကြတာအဲသူတို့လည်းမိတို့တို့ကြီးအတူ တရားတို့တရားမြတ်တွေရပြီးတော့အစွမ်းတကူတွေရှိတယ်ဆိုတာပြသတဲ့အနေနဲ့ပြီးတော့ရဲ့နောက်ပါဘိက္ခုနီ900ဟာတယောက်စီတပါးစီမပြဘဲနဲ့900လုံးပေါင်းစုပြီးတော့အစွမ်းတကူတွေကိုလုပ်ပြတယ်ဒီလိုအစွမ်းတကူပြခြင်းအပြင်ဘုရားသာသနာရဲ့ချင့်စဉ်မှန်ကန်မှုကိုဖော်ကျူးတာဖြစ်လို့ ရှင်တွေကတန်တရားရှိနေတဲ့ပုဂ္ဂိုလ်တွေလည်းပဲတန်တရားကင်းသွားစေနိုင်တယ်။ဒါကြောင့်အဲ့ဒီဘေကုဏိမတွေတကိုးပြပုံနဲ့ပတ်သက်ပြီးတော့တထေတရာဘိက္ခုနိယောမိတွေးတော်မှတပါသောကြံတဲ့ဘိက္ခုနိမ900ဟာအာရုဟိန္တုနဘတ္တလံကောင်းကင်ပြေပေါ်မှာ ကောင်းကင်ပြင်ကိုပြန်တက်လိုက်ကြတယ်အစွမ်းတကူတွေနဲ့ကောင်းကင်ပြင်ကိုပြန်တက်သွားကြတယ်တံကတဝိယတာရယောဝီရောစိန်သူမေတိကာကောင်းကင်ယမှာဘေကုဏိမ900ဟာကျက်တရ900စုပေါင်းပြီးတော့ကောင်းကင်ကြီးကိုလှဆင်ထားသလိုပဲအမြဲတမ်းတင်းတော့တင်းနဲ့ကောင်းကင်ယမှာ ဖူးတွေ့ကြရတယ်တဲ့ကောင်းကင်ယံရောက်ပြီးတဲ့အခါမှာအဋ္ဌိအနေကာဓာတ်သေးသုံးပိလန္ဒဝိကတေယထာ ကမ္မရောကနကတေဝကမေညတသူသိခိတော်ကျွမ်းကျင်လိမ္မာတဲ့ပရိဆရာဟာသူ့ရဲ့လက်ရအလှဆုံးအစင်တစားတွေကို ပြပွဲမှာ ပြတယ်လို့ပဲ။ ဒီဘေကုဏီမတွေကလည်းသူတို့ရဲ့အဟောဝေယဖြစ်တဲ့ပြခွက်တွေကိုပြကြတယ်တဲ့စွမ်းတကူတွေကိုထုတ်ပြကြတယ်တသတ္တဝါပါတိဟိရာနိဝိစိတ်တာနိဘဟုနိစာပါတိဟိရာဆိုတဲ့တကူပြရိဟာတွေကိုထူးထူးဆန်းဆန်းမျိုးမျိုးဖုံဖုံပြပြီးတဲ့နောက်မှာ တောတိတဝဝါတိပဝရံမုနိတပရိတံတထာအဲ့ဒီချိန်မှာသူတို့ရဲ့ဆွမ်းဒီကိုတွေကိုကြည်နေကြတဲ့ရသော်ဘုရားနဲ့တန်ခါပရိသတ်တွေကိုရှင်းနှက်လောက်အောင်သူတို့ဟာဆွမ်းဒီကိုတွေနဲ့ခရော့ကြတယ်ပေါ့အဲ့လိုဆွမ်းဒီကိုတွေမျိုးစုံပြပြီးတဲ့အခါမှာ ဩရဟိတဝနာခဏနာဝန္ဒိတဝဣတိတတ္တမကောင်းကင်ယံကဆင်းသက်လာပြီးတော့မြတ်စွာဘုရားကိုဥတိုက်ကြတယ်အနုညတာနရခေနယထာထာနေနိတိဓိတုံမြတ်စွာဘုရားကိုဥတိုက်ပြီးတော့မြတ်စွာဘုရားထံခွင့်တောင်းပြီးဘုရားရှိမှတင်းတင်းလျောက်ပတ်တဲ့နေရာမှာအလုံးထိုင်ကြတယ် ထိုင်ပြီးတော့အလုံးလာရသောဘိက္ခုနီမတွေကမြတ်စွာဘုရားကိုရှောက်ချကြတယ်အဟောနုကံဘိကအမှန်သဗ္ဗတံစိရဂောရမိမိရိတော်ဂောရမိကြီးရဲ့အကျဉ်းနာတရားအကျဉ်းနာတရားနဲ့အကျဉ်းနာတရားနဲ့သူတို့ဆောင်းလျှောက်ခဲ့တာတကယ်ကိုအံ့ဩလောက်ပါတယ် တော့လူဘဝလည်းစဉ်းစားကြည့်လေမိတော်တော်ဂေါရမေကခေါင်းဆောင်အနေနဲ့သာသနာပေါင်းဝင်လာတာဒီမိဖုရားတာကွေမင်းသမီးမိဖုရား900ဟာသူတို့ရဲ့အိမ်တော်ဘက်မင်းသားတွေကသာသနာပေါင်းဝင်သွားကြတဲ့အခါမှာစိတ်တော်ကအကြည့်ကျရောက်ကြတယ်အဲ့လိုရောက်တဲ့အချိန်မှာမိတွေးတော်ကြီးကသူ့နာခေါ်ထားပုံရခေါ်ထားပြီးတော့ဆွမ်းလျှောက်ထားတာ အဲ့ဒီကနေပြီးမိရီတို့ကြီးဘာလို့လို့သူတို့ကမိရီတို့ကြီးနဲ့အတူတကွအာကိုအာထပြုပြီးတော့လိုက်ကြတာဘေခုနီမှာဝုံးမယ်သူတို့ရဲ့အိမ်တော်မက်တွေကပြန်မလာတော့တာသေကြပြီဆိုတော့သူတို့လည်းစွန့်လွတ်လိုက်ကြတယ်မိရီတို့မဟာဗဇာတိကောရမီကလည်းသုတ္တရဏမင်းကြီးက လူဘဝနဲ့ယန္နာဖြစ်ပြီးပြိဋိဘံဆံသွားတယ်ဆိုတော့သူဟာလဲနန်းတော်မှာအလုံးလက်မဲ့ဖြစ်သွားပြီပေါ့အာကိုအာထဘယင်ကြီးကိုပြုစုရတဲ့အလုပ်တွေလည်းသူမှမရှိတော့ဟိုတာကွေမိဖုရား900လည်းပဲအိမ်တော်ဘက်မင်းမင်းသားတွေကသာသနာပေါ်ဝင်သွားတဲ့အခါမှာသူတို့လည်းအထီးကျန်ဖြစ်ကုန်ကြတယ်အဲ့တော့မိတွေတော့ကြီးကလည်း ပြောမယ်ဆိုရင်မိရွေးတော်ကြီးကလည်းမုတ်ဆိုးမတိုင်ဝင်မိဖုရား900လည်းမုတ်ဆိုးမဆိုတော့ကတူတူမျှဝေပြီးတော့ခံစားတဲ့အနေနဲ့နောက်ဆုံးမှာတော့ကလွန်မြောက်ဖို့အတွက်သာသနာပေါင်းကိုဝင်ရောက်ကြတာအဲ့ဒီကျေးဇူးတရားတွေကိုဘိက္ခုနိမတွေဟာတတိအာရပါယဖြစ်ပြီးဟောနုကံပိကအမှန်တပ္ပတံ မိရွေတော်ကြီးကသူတို့အားလုံးအတွက်တကယ်ကိုစောင့်ရှောက်မှု ပေးခဲ့ပါတယ်အကျဉ်းတရားနဲ့သူတို့ဖြစ်ဖြစ်သိမ့်ခဲ့တယ်စိရန်ဂေါရမိဝါတိတာတဝပုံကြီးဟိပတ္တနော အာတဝက်ခယမိရွေတော်ကြီးနဲ့အတူနှစ်ပေါင်းများစွာအတူနေကြပြီးသူ့ရဲ့ကိုကြီးစောင့်ရှောက်မှုတွေနဲ့သူတို့ဟာနောက်ဆုံးမှာ ရှင်တွေကကိရိတာတရားတွေအာသဝတရားတွေကုံသွားတဲ့ရဟန္တာမထေရီမတွေဖြစ်သွားကြတာလေမိတွေးတော်ကြီးရဲ့ဆောင်းရှောင်းမှုပဲသူရဲ့နားချပြီးသွန်သင်ပြသဆုံးမမှုအောက်မှာတရားဓမ္မရသွားတော့ယင်းတွေကတောကဆိုတာမရှိဘူးကိလေသာတွေလည်းကုန်ခန်းသွားကြတယ်အဲ့ဒါကိုကျေးဇူးတင်တဲ့အနေနဲ့ထုတ်ဖို့ပြောဆိုကြပြီးသူတို့ရဲ့ဘဝအခြေအနေကိုမပြောတော့ဆို ကိလေသာစာပိတာမအမှန်တို့ရဲ့ရင်ထဲမှာကိလေသာတွေအလုံးမိရှုဖြစ်စီပြီးပြီကိလေသာစာပိတာအမှန်သူတို့ရင်ထဲမှာရှိတဲ့ကိလေသာတွေကမရှိတော့ဖြက်စီးလိုက်ပြီလေစာနဲ့ပြစ်ပြီးတော့ဖြက်လိုက်တယ်လို့ပဲရှင်တဲ့ကိလေသာတွေမရှိတော့ဘူး ယောဂကိုလေးစားနဲ့ကုသလို့မျက်လုံးထဲကတိမ်တလာကိုလေးစားနဲ့ရှုပ်ပြီးတော့ကုသလို့ပဲရှင်ထဲကကိလေသာတွေကိုလည်းပဲရှုပ်မြိုက်မဲ့နဲ့ရှုပ်ပြီးတော့ဖြက်စီးပစ်လိုက်တယ်လို့ဒီလိုဆိုလို့တယ်ပေါ့ကိလေသာစာပိတာအမှန်သူတို့ယင်ထဲကကိလေသာတွေအားလုံးကိုရှုပ်ပြီးတော့ဖြက်စီးပစ်လိုက်ပြီတဲ့ရှင်ထဲမှာကိလေသာမရှိတော့ဘူး ဘဝတဝိတမုဟတာဖြစ်လာမဲ့ဘဝအလုံးကိုဖျက်ဆီးပစ်လိုက်ပြီဘဝတွေကိုဖယ်လိုက်ပြီဘဝဆိုတာခန္ဓာ၅ပါးရဲ့ဖြစ်မှုကိုဘဝလို့ခေါ်တာခန္ဓာ၅ပါးရဲ့ဖြစ်မှုကိုဥပပတ္တိဘဝအဲ့ဒီခန္ဓာ၅ပါးဖြစ်စေတာကိုကာမဘဝပရိစ္ဆသမုပ္ပါမှာဘဝပစ္စယဇာတိ ဥပါရဏပစ္စယဘဝဘဝပစ္စယဇာတိလို့ဘဝတစ်ခါပါတယ်ဥပါရဏပစ္စယဘဝဆိုတဲ့နေရာမှာကမ္မဘဝနဲ့ဥပပတ္တိဘဝနှစ်ခုဘဝပစ္စယဇာတိကြတော့ကမ္မဘဝတစ်မျိုးတည်းပဲအဲ့ဒီမှာဘဝကိုဖြစ်စေတာကကံတရားခိရိတာနဲ့ကံပေါင်းစပ်ပြီးတော့ဘဝကိုဖြစ်စေတာ အဲ့ဒီဘဝကိုဖြစ်စေတတ်တဲ့ကိလေသာတွေကိုဖယ်လိုက်တာနဲ့ပဲဘဝတတ်ပေတမှုဟတာဘဝဆိုတာလည်းမရှိတော့ဘူးအလုံးနှုတ်ပယ်ပြီးဖြစ်သွားပြီကိလေသာကြောင့်ဖြစ်လာမဲ့ဘဝတွေဟာသူတို့မှမရှိတော့ဘူးတဲ့နာခိဝပန္နနစစ်တောဝိဟရမအနာတဝါ သူတို့ရင်ထဲမှာအာတဝလို့ဆိုတဲ့ကိလေသာတွေစီးဝင်တဲ့လမ်းကြောင်းတွေအကုန်လုံးဖျက်ဆီးပြီးဖြစ်သွားသည့်အတွက်ကြောင့်နှောင်ဖွဲ့ခံထားရတဲ့ဆင်မာကြီးဟာနှောင်ညိုးတွေဖြုတ်ပြီးတော့လွတ်လိုက်တယ်လို့ပဲလူတွေကဖမ်းပြီးတော့ထုခတ်ထားတဲ့တောဆင်မာကြီးနှောင်ညိုးတွေကိုဖြုတ်ပြီးတော့လွတ်လိုက်တယ်လို့ပဲသူတို့ရင်ထဲမှာကိလေသာတွေမရှိတော့သည့်အတွက်ကြောင့် လုံးဝလွတ်လပ်တယ်လို့ခံစားကြရတယ်အဲ့တော့လွတ်လပ်တယ်ဆိုတာနှောင်ဖွဲ့ခံထားတဲ့လူကမှလွတ်လပ်တဲ့အရာကိုပို့သိအောင်ငိုရဲလွတ်လပ်နေတဲ့လူကလွတ်လပ်တယ်ဆိုတဲ့အရာသိမသိဘူးနော်မငြိမ်းချမ်းတဲ့လူကမှငြိမ်းချမ်းတယ်ဆိုတဲ့အရာကိုသိတယ်အေဂျင့်တယ်ဆိုတဲ့အရာကိုပူလောင်နေတဲ့လူကမှသိတယ်စားရတဲ့ပုဂ္ဂိုလ် ငတ်နေတဲ့ပုဂ္ဂိုလ်မှဆာလောင်တယ်ဆိုတာကိုသိပြီးတော့စားရတဲ့အရာတာကိုပို့သိတယ်ပေါ့အဲ့တော့ရှင်ရဲ့ကိလေသာတွေဖယ်ရှားလိုက်မဖယ်ရှားခြင်းကဘဝမှာပူလောင်မှုတွေနဲ့ကြုံလာရတဲ့ပုဂ္ဂိုလ်တွေဖို့ထိုအပူတွေကိုဖယ်ရှားလိုက်လို့ခုချိန်မှာအေးချမ်းသွားတယ်။တရားစဉ်နှောင်ဖွဲ့တွေနဲ့နေကြတော့အဲ့ဒီတရားစဉ်နှောင်ဖွဲ့တွေပြုတ်ထွက်သွားပြီး လွတ်လပ်မှုရတာကိုပြေဝခံစားကြရတယ်အဲ့ဒါကိုထုတ်ဖို့ပြောဆိုတာပဲဖြစ်တယ်အဲ့လိုအနောင်ဖွဲ့တွေပြုတ်သွားပြီးတော့လွတ်လပ်တဲ့ရတာခံစားရတာဘာကြောင့်လဲဆိုတော့သောကတံဝတ္တနောအာတိဗုဒ္ဓတိထသတန္တိကေမြတ်စွာဘုရားနဲ့တွေ့ဆုံရလို့သာဖြစ်တယ်ပေါ့ဒါကြောင့်မို့သူတို့ဘုရားနဲ့တွေ့ဆုံမှု ခยีပင်မခံပြီးတော့ခยีပန်းခံပြီးကပိလောကနေပြီးဝေသာလိထိလိုက်လာလိုက်ရတာတလန်းလုံးဖုံဖုံနေတန်နေနဲ့ချွေတလုံးလုံးနဲ့ခြေတော်တွေကွဲလို့အဲ့ဒါလို့ဆင်းရဲဒုက္ခမြေမြေခံစားပြီးတော့ဝေသာလိထိအောင်မြတ်စွာဘုရားနဲ့တွေ့ဆုံမှုလိုက်လာရတဲ့ခြေစူးတွေပါလို့သူပြောတာ သွားကတံငါတို့လာရဟာကောင်းသောလာခြင်းပဲအကျိုးရှိသောလာခြင်းပဲလာပြီးတော့အကျိုးမရဘူးဆိုရင်တော့ဒုရကတံလို့ခေါ်တယ်အကျိုးမဖြစ်ထုံဘူးအခုကတော့အကျိုးဖြစ်ထွန်းတယ်လာရကျိုးနဲ့တယ်လို့ဆိုလိုတယ်ပေါ့တိတ်ကိုနဲ့တယ်လာရကျိုးကဆင်းရဲဒုက္ခအလုံးတွေကိုဖယ်ရှင်းနိုင်နိုင်တယ်ဆင်းရဲဒုက္ခတွေဖယ်ရှင်းနိုင်ရုံနဲ့မကဘူး တိတ်သောဝိဇ္ဇာအနုပတ္တာသူတို့မှာအသိဉာဏ်တူတွေကိုလည်းရတယ်ဝိဇ္ဇာ၃ပါးလို့ဆိုတဲ့ပုရိအာအတိတ်ဘဝတွေဘဝတသိန်းထီအောင်သူတို့ပြန်ကြည့်နိုင်ဘဝတသိန်းထီအောင်ပြန်ကြည့်နိုင်တဲ့စွမ်းရည်တတိတွေရတယ်ဘယ်ဘဝတုန်းကဘာဖြစ်ခဲ့တယ်ဘယ်ဘဝတုန်းကဘာဖြစ်ခဲ့တယ်ဘုန်းကြီးတို့တွေအဲ့ဒီဉာဏ်ရမယ်ဆိုရင်တော့ကိုယ်ဘယ်ဘဝ ဘယ်ဘဝမှာမလုပ်ခဲ့တယ်ဆိုတာတွေကိုပြန်တွေ့နိုင်တယ်ခုချိန်မှာတော့အားလုံးဟာအတိတ်ကိုပြန်စဉ်းစားလိုက်ရင်မှောင်နေတာဘာမှမမြင်ရဘူးမှောင်ကြီးထဲမှာကြည့်ရသလိုမှောင်ကြီးထဲမှာဘာမှမမြင်ရသလိုကိုယ်အတိတ်ဘဝကိုကိုပြန်စဉ်းစားရင်ဘာတွေဖြစ်ခဲ့တယ်ဆိုတော့သူမှမသိနိုင်ဘူးဟုတ်အဲ့တော့ပုပ္ပေနိဝါဒနုတ္တိညာလို့ဆိုတာအတိတ်ဘဝက ဘယ်မှာဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့ဘဝမှာဘာတွေလုပ်ခဲ့တယ်ဘသူတွေနဲ့တွေ့ခဲ့တယ်ဆိုတာတွေအကုန်ပြန်ပြီးတော့သိနိုင်တဲ့ဉာဏ်ရတယ်ဆိုတာနဲတဲ့အကျိုးကျေးဇူးမဟုတ်ဘူးလေနောက်တခါဒီဘဝမှာပဲဘလောက်ပဲဝေးဝေးဘလောက်ပဲကာစီးထားထားတောင်ကြီးကိုတောင်ကြီးလို့ရှေ့ကကားနေပါစေဟိုဘက်မှာဘာရှိတယ်ဆိုတာ ပြင်နိုင်စွမ်းရှိတဲ့တေဘသကုညာကိုလည်းရကြတယ်တေဘသကုဆိုတဲ့ဝိဇ္ဇာညာကိုလည်းရသွားတယ်ကြည့်ကျင်တယ်ဆိုရင်ကြည့်လို့ရနောက်တစ်ခုအာတဝခယဝိဇ္ဇာရှင်ထဲမှာကိလေသာတွေမပြတ်စည်းဝင်စေတတ်တဲ့ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇာတဝလို့ဆိုတဲ့ဒီအာတဝတရားတွေရဲ့ အာသောတရားတွေကိုကုံဆုံးသွားစေတတ်တဲ့အရတ္တမေဆိုတဲ့ဝိဇ္ဇာညာကိုလည်းရလိုက်တယ်။အဲ့ဒီဝိဇ္ဇာညာရလိုက်တဲ့ဖြင့်ကိရိတာအမှောင်တွေလုံးဝရှင်းသွားတယ်။ပုထိအာလို့ခေါ်တယ်။ပုပ္ပိနိဝတဒုတတိဉာဏ်ဝိဇ္ဇာရတဲ့အခါအတိတ်ဘဝကိုမမြင်နိုင်တဲ့အမှောင်တွေကိုဖယ်ရှင်းမိတာဖြစ်သွားတယ်။ဒေဝစက္ခုဖြင့်လက်ရှိမျက်စိကမမြင်နိုင်တဲ့အရာတွေကို ယ်ရှားပြစ်နိုင်တဲ့နတ်မျက်စိလိုဘေးညင်မျက်စိရတယ်ကိရိတာဆိုတဲ့အမှောင်တွေကိုဖယ်ရှားပြစ်နိုင်တဲ့အာသွဲခရဝိစာဖုထိအာဝိဇ္ဇာညာသုံးပါးရတယ်လို့သူပြောတာအဲ့တော့အမျိုးသမီးတွေရဲ့စွမ်းဆောင်ချက်ဟာဘလောက်ကြီးမားတယ်ဆိုတာစဉ်းစားကြည့်ပါတော့ဝိဇ္ဇာညာသုံးပါးကိုသူတို့ရတယ်လို့သူတို့ပြောတာကတံဗုဒ္ဓသာသနာ ဒီလိုရတာဟာမြတ်စွာဘုရားသွန်သင်တဲ့အတိုင်းလိုက်နာဆောင်ရလို့ဖြစ်တယ်တဲ့လိုက်နာဆောင်ရလို့ဖြစ်တယ်ဒါနဲ့မကသေးဘူးပဋိသင်္ဗိဒာစတတ်တော်ပဋိသင်္ဗိဒာညာ၄ပါးခွဲခြားစိတ်ဖြာနိုင်တဲ့ညာတွေလည်းရပြန်တယ်ဝိမောက္ခပိစ္ဆအဋ္ဌိမေဝိမောက္ခ၈ပါးလို့ဆိုတာဇန်တရားတွေလည်းတမထကျင့်စဉ်ကျင့်ပြီးတော့ ဇန်ရှင်မျိုးကိုလည်းရနိုင်တယ်ဇန်တရားတွေကိုလည်းရတယ်လို့ဒီလိုဆိုလို့တယ်ဆလပိညာအဘိညာဉ်6ပါးခုနဝိဇ္ဇာ3ပါးအပဝင်ဘိညာဉ်6ပါးကိုလည်းမျက်မှောက်ပြုကြတယ်ရရှိထားတယ်ကတံဗုဒ္ဓတသာသနာရသော်ဗျာတုံတင်ချက်အတိုင်းအလုံးလိုက်နာဆောင်ရွက်ပြီးပြီဆိုတာဝမ်းမြောက်ဝမ်းသာသူတို့ထုတ်ဖို့ပြောဆိုချက် အဲ့ဒါကိုသေးစိတ်ထပ်ပြောတဲ့အခါအဋ္ဌိသုစဝတိဟောမဘာတကူဖန်ဆင်းရဖန်ဆင်းရအဋ္ဌိဝိဒဆိုတဲ့တကူဖန်ဆင်းပုံမှာလဲသူတို့စွန့်ရတ္တိအပြည့်ရှိတယ်လို့ပြောတာအဲ့တော့တကူဖန်ဆင်းတယ်ဆိုတာဟိုတမန်အပြင်လုံးလို့မရတဲ့ဟာတွေကိုလုပ်တာပါတကူမျိုးမျိုးဖန်ဆင်းတယ်ဆိုတာလူတယောက်ထဲကနေပြီးတော့ထောင်ပေါင်းများစွာ ကိုယ်ပွားရုပ်တွေဖန်ဆင်းလို့ရတယ်ကိုယ်ပွားရုပ်ပေါင်းများစွာကိုလည်းပဲတစ်ခုတည်းဖြစ်အောင် လုပ်နိုင်တယ်မြေကြီးတွေကိုလည်းဝင်ရောက်သွားအောင်လုပ်နိုင်တယ်ရှေးဘော်ကိုလည်းလမ်းလျှောက်ပြနိုင်တယ်ဒီလိုအစွမ်းတကိုးတွေပေါ့ဒါမျက်လှည့်ပြတာမဟုတ်ဘူးမျက်လှည့်ပြတာမဟုတ်သို့သောလှုပ်တဲ့အခါမှာစနစ်တကျလှုပ်ရတယ်ဥပမာပဲ မြေကြီးတဲ့ကိုမြေကြီးတဲ့တို့တောင်ကောင်းကြီးတဲ့တို့ဝင်သွားတယ်ဆိုလို့ရှိရင်မဝင်ခင်မလောက်ရတော့ဆိုကိုဝင်မဲ့လမ်းကြောင်းကို အပေါက်ဖြစ်အောင်ရင်ဖန်ဆီးရဖန်ဆင်းရအဲ့တော့သူ့ဖို့တော့အပေါက်ကြီးဖြစ်သွားတယ်အဲ့ဒီမှာအပေါက်တိုင်းဝင်သွားတာဘေးကလူတွေကတော့ဟာမြေကြီးတဲ့ဝင်သွားတယ်တောင်ထဲဝင်သွားတယ်တို့ထင်ရအပေါက်မရှိပဲဝင်လို့မရဘူးသူ့အတွက်အပေါက်ရှိအောင်လုပ်ပြတယ် ဒီလိုဆွလို့တယ်ပေါ့ရေပေါ်လမ်းလျှောက်ပြတာဆိုလဲရှေးကိုလမ်းလျှောက်လို့ရအောင်မအောင်ဖန်ဆင်းပြီးတော့မှလျှောက်တာဒီတိုင်းလျှောက်တာမဟုတ်ဒေဝစကုနဲ့ကြည်တယ်ဆိုလို့ရှင်လေအမှန်တော့မှောင်းနေတဲ့နေရာလေယက်စီကယက်စီဆိုတာအလင်းရောင်ရှိမှမြင်ရတာအလင်းရောင်ရဲ့အကူကြီးရမှမြင်ရတာအမှောင်ကြီးတဲ့ဆိုယက်စီဘလောက်ကောင်းကောင်းမမြင်ရဘူးလေ အဲ့တော့ဒိဗ္ဗစကုနဲ့ချိမယ်ဆိုရင်ကိုကြည့်ကျင်တဲ့နေရာကိုအလင်းရောင်ရင်ဖြန်းရတယ်ဒါစနစ်တကျလုပ်တယ်လို့ခေါ်တယ်အရင်အလင်းရောင်မဖြန်းမနဲ့ဒိဗ္ဗစကုနဲ့ကြည့်လို့မရဘူးဒါပထမအလင်းရောင်ဖြန်းဖြန့်ပြီးတော့မှဒိဗ္ဗစကုနဲ့နောက်ကကြည့်ရတယ်ဘာနဲ့ဥပမာတူတော့ဆိုညအမောင်နဲ့သွားတဲ့အခါဓမီနဲ့ထိုးပြီးတော့ကြည့်တယ်လို့ပဲကိုကြည့်ကျင်တဲ့နေရာကိုအလင်းရောင်အရင်ဖြန်းရတယ် တကောမြေမြေဖတ်စင်းတယ်ရှင်မောကလန်ဟာဒီဝိသကအကြောင်းမကြီးဆောက်တဲ့အခန်းပေါင်းတစ်ထောင်ပါတဲ့ပြတ်သက်ကြီးကိုလှုပ်ရမ်းသွားအောင်တကိုးနဲ့လှုပ်တယ်ဆိုတာဒီတိုင်းလှုပ်တာမဟုတ်ဘူးသူလည်းစနစ်တကျလှုပ်ရတယ်အဲ့ဒီဝိသကဆောက်ထားတဲ့ကြောင်းကြီးအောက်ကို မြေပြင်ကြီးကိုရေပြင်ဖြစ်အောင်ရင်ဖန်ဆီးရတယ်ဖန်ဆင်းပြီဆိုတော့ရေဆိုတာလှုပ်တယ်လေအဲ့ဒီကြတော့မှလှုပ်တာရေမဖန်ဆင်းမဲ့နဲ့ဒီတိုင်းသွားလှုပ်လို့ကမလှုပ်လို့မရဘူးဒါသဘာဝမဟုတ်ဘူးအဲ့တော့ရေလှုပ်လို့ရှင်အပေါ်ကအရာဝတ္ထုလည်းလှုပ်တယ်ဘလောက်ကြီးတဲ့သင်္ဘောပဲဖြစ်ဖြစ်လှိုင်းနဲ့လှိုင်းလှုပ်တာပဲလေအဲ့ဒါလို့เจ้าကြီးကိုတကိုးနဲ့လှုပ်တယ်ဆိုတာရေပြင်ကြီးဖန်ဆင်းပြီးတဲ့အခါမှာလှုပ်တာ ထီတိုင်းသွားလှုပ်ရင်မလှုပ်ဘူးတဲ့ဘယ်ဟာပဲဖြစ်ဖြစ်စနစ်တကျလှုပ်တယ်လို့ဆိုလိုတယ်ပေါ့တဘာဝကိုစမ်းကျင်ပြီးလှုပ်တာမဟုတ်ဘူးအဲ့တော့ဒီဘေကုဏိမတွေကလည်းပဲဒီတိုင်းပဲတကူမျိုးမျိုးပြပြီးတော့ဖန်ဆင်းကြတယ်ပုပ္ပေနိဝတံသာနာမသူတို့နေခဲ့တဲ့အတိတ်ဘဝတွေဘယ်နဲ့ဘဝသိနိုင်တယ်ဆိုရင်ကဘာတသိန်းသိနိုင်တယ်သူတို့ပါရမီဖြည့်ခဲ့တဲ့ဘဝတွေအလုံးသိနိုင်ဒီ ဗုဒ္ဓဘာသာမဟုတ်တဲ့တခြားဘာသာဝင်ဖြစ်တဲ့ယသိတွေပါတွေလဲဒီလိုပဲအတိတ်ဘဝကိုသိနိုင်စွာရှိတယ်ဒါပေမဲ့သူတို့ကြတော့ခပါ40လောက်ပဲသိနိုင်တယ်ဟိုဘက်ကိုသိလို့မရဘူးသူတို့ဘာလို့သိလို့မရတာလို့ဆိုသူတို့ညံစမ်းညံစွာကကဘာ40ဟိုဘက်ထိမရောက်တော့ဘူးအစွမ်းအစကကုံသွားတယ်ဗုဒ္ဓဘာသာ မြတ်စွာဘုရားဟောတဲ့ကျင့်စဉ်တိုင်းကျင့်တဲ့ပုဂ္ဂိုလ်တွေကြတော့သူကကဘာတသိန်းလည်းသိနိုင်တယ်ရှင်သာရိပုတ္တရာဆိုလို့ရှိရင်တသိန်းချေနဲ့ကဘာတသိန်းသိတယ်ပိစိကဗုဒ္ဓတွေဆိုရင်နှစ်သိန်းချေနဲ့ကဘာတသိန်းသိတယ်မြတ်စွာဘုရားဆိုရင်လေးသိန်းချေနဲ့ကဘာတသိန်းသိပါရမီဘဝတွေကိုကုန်ပြန်ကြည့်လို့ရတယ်လို့ဆိုလို့အခုလို့ယန္နာထေရီမအချုပ်ပေါ့အကုန်လုံးတော့မဟုတ်ဘူးယန္နာထေရီမအချုပ် ကုမီတွေတော့ဂေါရမီတို့တို့ထိတ်တန်းကြတဲ့ယန္တာထေရီမတွေဟာသူတို့ပါရမီဖြည့်ခဲ့တာကဘာတသိန်းဆိုရင်ကဘာတသိန်းကိုပြန်ကြည့်လို့ရတယ်ဟိုဘက်တော့မရအောင်အဲ့လိုကန့်သက်လေးတွေရှိတယ်ပေါ့နော်အဲ့ဒီသူစဝတိဟောမဒိဗ္ဗာယသောတတာတုယ evident တိုးတဲ့အတန် evident ဝေးတဲ့နေရာကအတန်တွေကိုလည်းပဲနားထောင်လို့ရတယ် စေတောပရိယညာနတဝတိဟောမမဟာမုနိလူတယောက်ရဲ့စိတ်ကူးစိတ်တန်းတွေကိုလည်းပဲသိနိုင်တယ်ဒါကိုစေတောပရိယညာလို့ခေါ်တယ်သူများစိတ်ကိုသိတာအဲ့တော့သူများစိတ်ကိုသိတယ်ဆိုတာအတွေးကိုလူတွေကမပြောရင် တွေးတယ်လေအဲ့ဒီအတွေးကိုနားထောင်ပြီးစိတ်ကိုသိတာစိတ်ကရုပ်လို့အကောင်အထည်မရှိဘူးအကောင်အထည်မရှိတော့ ဘလို့သိရတော့ဆိုသူတွေးလိုက်တဲ့အချိန်မှာရိုက်ခတ်မှုလေးတွေရှိတယ်အတွေးရဲ့ရိုက်ခတ်မှုအတန်လေးတွေရှိတယ်တာမန်နားနဲ့မကြားနိုင်ဘူးပေါ့တချို့ကျတော့တွေးရင်းကနေပြီးတော့ပါဇက်ကထုတ်ပေါ်ပြောတဲ့လူလည်းရှိတယ်လေစိတ်ကူးရင်ပြီးတယောက်တည်းစကားပြောနေသူတွေးတာတွေကိုပါဇက်ကထုတ်ပြောနေတယ်အဲ့လိုမျိုးလည်းဖြစ်တယ်အဲ့တော့အဲ့လိုမဟုတ်ရင် တွေးနေတာဟာသူက အာယုန်နဲ့စိတ်နဲ့ရိုက်ခတ်နေတဲ့သဘောပဲအဲ့ဒီတွေးနေတဲ့အတန်းတွေကိုတွေးနေတာတွေကိုချိပြီးတော့လည်းပဲသူဘာတွေးတယ်ဆိုတော့ပြောနိုင်သူများစိတ်ကိုဖတ်နိုင်တယ်လို့ခေါ်တာပေါ့နော်သဗ္ဗတဝပရိခိဏနတ္ထိတာနေပုဏ္ဏဘောသူတို့မှာကိလေသာ အာသောတွေကုံကုံသွားသည့်အတွက်ကြောင့် ကိလေသာကုန်သည့်အတွက်ကြောင့်နောက်ဘဝဆိုတာမရှိဘူးနောက်ဘဝမရှိဘူးဘဝဆိုတာကိုဖန်တီးတာအကြောင်းနှစ်ခုရှိတယ်အဲ့ဒါမှတ်ဘဝကိုဖြစ်စေတာအကြောင်းနှစ်ခုပဲရှိတယ်ဘာလဲဆိုရင်ကိလေသာနဲ့ကံဩကိလေသာနဲ့ကံဒီနှစ်ခုကပေါင်းဆက်ပြီးတော့ဘဝတစ်ခုကိုထူထောင်တာဖြစ်တယ်တစ်ခုတည်းမဟုတ်ဘူးအကြောင်းတစ်ခုပြိဿသောဥပ္ပနဲ့ပြောမယ်ဆိုရင်အဝိဇ္ဇာရဲ့ သင်္ခါရရဲ့ဒီတစ်ခု ပေါင်းတဲ့ကဝိညာဏဆိုတဲ့ဘဝဖြစ်တာအဲ့တော့အဝိဇ္ဇာကကိလေသာသင်္ခါရကကံကံနဲ့ကိလေသာနှစ်ခုပေါင်းမှဖြစ်တယ်အဲ့ဒီထဲမှာယဟန္တာဖြစ်တယ်ဆိုတာကိလေသာကိုဖယ်တာဆိုတော့အဝိဇ္ဇာကိုဖယ်လိုက်တာ သင်္ခါရကိုလှုပ်ပြီးသားသင်္ခါရတွေကို तू ဖယ်လို့မရဘူးသို့တော့ ကိလေသာမရှိရင်ကံကအကျိုးပေးလို့မရတော့မြေရေမရှိဘူးဆိုရင်မျိုးစေ့ကပေါက်မှာမပေါက်တာမျိုးစေ့ကအပင်ပေါက်ဖို့ဆိုတာမြေနဲ့ရေနဲ့ရှိမှပေါက်တာအဲ့ဒါလိုပဲကံတရားကအကျိုးပေးတယ်ဆိုတာကိလေသာရှိမှအကျိုးပေးလို့ရကိလေသာမရှိရင်ကံတွေဘလောက်ပဲဖြစ်ဖြစ်အကျိုးမပေးတော့ကိလေသာကုံမှကံဆိုတာကုံတယ်ကိလေသာမကုံမချင်းကံတရားရှိနေမယ်လို့သူတို့ပြောတာနော် အဲ့တော့ကံနဲ့ကိလေသာနှစ်ခု ပေါင်းစပ်ရမှာကိလေသာကိုဖျက်လိုက်တာနဲ့ကံအကြံအဲ့တော့ကံဆိုတာက ပြုတ်လုခဲ့တဲ့အရာ ပြုတ်လုတဲ့အရာဆိုပြုတ်လုခဲ့တဲ့အရာပြီးပြီးသားကိုပြန်ပြင်လို့မှမရတာနော်ပြန်ယူလို့လည်းမရဘူးပြန်ပြင်လို့လည်းမရဘူးလုတ်ပြီးသားဟာလုတ်ပြီးသားပဲဖြစ်တယ်အဲ့ဒါကြောင့်မို့ကံကပြီးပြီးသားကိုပြန်ပြင်လို့မရတော့ကိလေသာကိုပယ်လိုက်ရတယ်အဲ့တော့ရှင်နာဂတိနဲ့ အိလိဏမင်းကြီးတို့ရဲ့အမေးဖြေမှာမိလိဏမင်းကြီးကအမှတ်တမဲ့မေးတယ်အရှင်ဘုရားနောက်ဘုရားပြန်ဖြစ်အောင်မလားတဲ့မေးတော့ဒီလိုမေးရင်ဒီကနေ့ခေတ်လူတွေတော့ဘယ်လိုဖြေမဲ့ထင်တော့အဲကံရှိရင်တော့ဖြေအောင်မှာပဲလို့ဖြေလိမ့်မယ်ထင်တယ်အများစုကကံမကုန်သေးရင်တော့ပြန်ဆောင်ရမှာပေါ့လို့ပြောကြတယ်လေအဲ့တော့ရှင်နာဂသင်ကအလိုမဖြေဘူး ကိလေသာရှိသေးရင်တော့ဖြစ်မှာပေါ့ကိလေသာမရှိတော့ဘူးဆိုမဖြစ်ဘူးတဲ့ကိလေသာပဲဖြစ်တယ်ကံနဲ့မဖြစ်ဘူးအဲ့ဒါအလွန်အဓိပ္ပာယ်ရှိတယ်လို့မှတ်သားကံကအဓိကမဟုတ်ဘူးဆိုတာကို ထင်ရှားစေတယ်ပေါ့နော်ကိလေသာအကူအညီမရဘဲနဲ့ကံကမထုတ်လုပ်နိုင်ဘူးတော့အကူအညီပေးတာကိလေသာအဲ့တော့ကိလေသာဖယ်လို့ရတယ်ကံကဖယ်လို့မရဘူး သို့သောကိလေသာကုံသွားရင်ကိလေသာနိရောဓေကာမနိရောဓကိလေသာချုပ်မှကံချုပ်တယ်တဲ့ပဋိစ္စသောဥပကြည့်အဝိဇ္ဇာယတွေဝအတိတဝိရာဂနိရောဓသင်္ခါရနိရောဓတဲ့အဝိဇ္ဇာဆိုတဲ့ကိလေသာချုပ်ရင်သင်္ခါရဆိုတဲ့ကံတရားချုပ်ပါတယ်လို့ပြောတာတော့ကိလေသာချုပ်မှကံအချုပ်တာလေကိလေသာရှိနေရင်ကံကမချုပ်ဘူးအဲ့ဒါကြောင့်မို့ဒီမှာ သဗ္ဗတဝပရိခိနာအာသဝတရားတွေကုံသွားပြီကိလေသာတွေကုံသွားပြီဒါကြောင့်မို့နတ္ထိတာတိပုဏ္ဏဘဝသူတို့မှာနောက်ဘဝဆိုတာမရှိတော့ဘဝအသက်မရှိတော့မျိုးစိတ်တွေကမျိုးစိတ်ဆိုကံရှိတော့လည်းပဲကိလေသာမရှိသည့်အတွက်ကြောင့်နောက်ဘဝဆိုတာကိုမပေါက်တော့ဘူးလို့ဆိုလိုတယ်ပေါ့နော်ဒီလိုဆိုလိုတယ်နောက်ဘဝမရှိတော့ဘူးတဲ့ အဋ္ဌိဓမ္မေသနေရုတ်တိပฏิပါနေသဝိသတိညာဏအမမဟာဝီရဥပ္ပန္နတဝတတိကေမြတ်စွာဘုရားကိုလျှောက်ကြတယ်ရှင်ဘုရားတဲ့အရှင်ဘုရားရဲ့ထံနီးခံပြီးတော့ကျင့်ကြံကြိုးကိုအထုတ်တဲ့အခါမှာတပည့်တော်တို့ပဋိသင်္ဗိရဉာဏ်၄မျိုးကိုရရှိခဲ့ကြပါတယ်ဒါမြတ်စွာဘုရားရဲ့ဤစနစ်အရသူတို့အောင်မြင်ကြတာကိုဒါကြောင့်မို့အရှင်ဘုရားထံတပည့်ခံရလို့ အထဆိုတဲ့အကျိုးတရားနဲ့ပတ်သက်တဲ့အသိဉာဏ်လေးဓမ္မဆိုတဲ့အကြောင်းတရားနဲ့ပတ်သက်တဲ့အသိဉာဏ်လေးနေရုဒ္ဓဆိုတဲ့ဘာသာစကားနဲ့ပတ်သက်တဲ့အသိဉာဏ်လေးပฏิဘာနာလို့ခေါ်တဲ့ဉာဏ်ပညာနဲ့ပတ်သက်တဲ့အသိဉာဏ်လေးအဲ့ဒီဉာဏ်ဓူးတွေကိုသူတို့ရရှိကြခဲ့ကြပါတယ်တဲ့အတ္တမဘိပရိစိဏောတိ ဒီလိုရှင်ဘုရားထံတရားဓမ္မကျင့်ကြံကြုတ်ကိုအထောက်အလို့တပည့်တော်တို့ဟာရှင်ဘုရားပေါ်မှာခြေစူးဆက်ခဲ့ပါပြီခြေစူးခြေခဲ့ပါပြီဒီစကားကိုအမြဲတမ်းသုံးတဲ့ယဟနာဖြစ်တယ်ပရိစိန်နောမယာတတ္ထာသူတို့ကအများစုမို့အတ္တမဘိပရိစိန်နောတိဆိုပရိစိန်နာကိုပြုစုလှုပ်ကြွေးတယ်လို့ဘုရားကိုလှုပ်ကြွေးပြီးပါပြီဆိုတာခြေစူးဆက်ပြီးပြီလို့ပြော တာဝန်ကျေပြီလို့ဆိုလိုတယ်။ဘာလို့လို့ဆိုရင်ဖះစကားကိုပြုဝလိုက်နိုင်ရင်တာဝန်ကျေတယ်။တာဝန်ကျေတယ်လေ။သူခိုင်းတာလုပ်ပြီးပြီ။အဲ့လိုဆိုလိုတဲ့အတိတ်ပဲမျိုးပဲ။အတ္တမဘိပရိစိန်တော်တိခြေစုတုံ့ပြန်ဆက်ပြီးပြီ။တာဝန်ကျေသွားပြီ။မေတ္တာစိတ်တာဟိနိုင်ကာတကယ်ကိုမြတ်စွာဘုရားပေါ်မှာ ကြီးညိုလေးစား ချစ်ခင်အားထားတဲ့မေတ္တာစိတ်တွေနဲ့တောင်းကြည်အောင်ဆောင်ရွက်ခဲ့ပြပါပြီတဲ့အနုဇာနာဟိတပ္ပတံနိဗ္ဗာနာယမဟာမုနိဒါခွင့်တောင်းတဲ့စကားရှင်တော်မြတ်ဖရာတပည့်တော်မှ အားလုံးတို့ကိုတဲ့နိဗ္ဗာန်သွားဖို့အတွက်ခွင့်ပြုပါပြိဋိဘံဆံမှုအတွက်ခွင့်ပြုတော်မူပါလို့ အဲ့တော့ခုခေအနေနဲ့ကြည့်ပဲဆိုနိဗ္ဗာန်သွားတယ်ဆိုတာဟိုသေဖို့ခွင့်တောင်းတာပဲနိဗ္ဗာန်ထူးတော့သေမယ်ဆိုတာပြောသေးနိုင်မှုပဲမလွယ်ဘူးနဲ့တူတယ်နော်သေမှာကြောက်နေကြတာကိုအကုန်လုံးကအေးစေးစေးနဲ့သူတို့သေခွင့်တောင်းတယ်လို့ဖြစ်နိဗ္ဗာန်သွားပါတော့မယ်ဆိုတာခန္ဓာငြိမ့်သွားတဲ့အခါမှာသေတာကိုဝမ်းသာတာမဟုတ်ဘူးသူတို့က အငိမ့်တက်ကိုဝန်တာဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ဘာရီတောဘဝပါရိဏဒီခန္ဓာကိုယ်ကြီးရှင်ဝန်တုပ်ကြီးဖြစ်နေတယ်အဲ့ဒီဝန်တုပ်ကြီးကိုပြစ်ချလိုက်ရတယ်လို့ထင်တာဘာလို့လို့ဆိုတော့ဒီခန္ဓာကိုယ်ကြီးကိုကြည့်ပြီးတော့ငါလို့မှမစွဲလန်းတာငါဟာလို့လည်းမထင်ဘူးလေငါဆိုတာလည်းမရှိဘူးငါဟာလည်းမထင်ဘူးဒါရှုခန္ဓာနံခန္ဓာ တဘာဝတရားကြီးတက်တက်ပဲသူ့အတွက်မသိမချင်းကလှုပ်ပေးနေရတယ်အခုထီဝတရားတွေထမ်းလာတဲ့အထုပ်ကြီးပြစ်ချရတော့မယ်ဆိုတဲ့အနေအထားမျိုးဖြစ်တယ်အဲ့တော့လေးလေးပင်ပင်ထားလာရတဲ့သူကအထုပ်ကြီးကိုချတော့မယ်ဆိုရင်ဝန်တာမှာပဲဒါသဘာဝပဲအထုပ်ကြီးလို့မထင်သေးသမျှတော့ဖက်ထားကြအောင်ပါပဲလူတွေက ချဖို့စိတ်ကူးမှမဟုတ်ဘူးချရင်သူများများယူသွားမလားဆိုတော့တွေ့တာမှုတွေ ਨੇ အဲ့တော့ဒီဘေကုဏီမတွေဟာလေးလံလာတဲ့ဝန်တုပ်ကြီးကိုပြစ်ချဖို့အတွက်ခွင့်တောင်းနေကြတာဖြစ်တယ်ဒါကြီးကိုချလိုက်တော့မယ်ဆက်ပြီးတော့မလုံကျွေးနိုင်တော့ဘူးဘုရားဆိုလိုတာเนาะရဟန္တာဖြစ်သွားလို့ရှင်သိချင်တာလည်းမဟုတ်ဘူးနေချင်တာလည်းမဟုတ်ဘူးအဲ့ဒါဘယ်လိုနားလဲရမလဲ သူတို့မှာသေပါစေဆွဲစိတ်လည်းမရှိဘူးသေခြင်းနဲ့စိတ်လည်းမရှိဘူးသို့မဟုတ်မသေးခြင်းသေးဘူးဆိုတော့နေခြင်းသေးတယ်လို့တော့ရှိလားနေခြင်းသေးတယ်လို့လည်းမရှိဘူးအဲ့ဒီခုမှသူတို့ကအခွင့်ရသလောက်သူတို့နေနေရတယ်နေသမျှကွန်တုတ်အမိုးကြီးကိုထမ်းနေရတယ်လို့ပဲဒီလိုတွေ့တယ်နောက်ဆုံးချမဲ့နေရတလားပြည့်ရင် လာကရမယ်ဆိုတဲ့လူတွေလိုပဲလာကကိုမျောလင်းနေပေါ့ဒီအထုပ်ကြီးချရမယ်နေထုပ်ကြီးထမ်းလာတဲ့လူကမင်းဟိုဘက်ခြေလန်းတရားပြည့်ရင်မင်းဒီအထုပ်ချရမယ်ဆိုသူမျောလင်းနေမှာပဲလေအထုပ်ချဖို့ပဲမျောလင်းတာပဲသူကအဓိကခြေလန်းတရားပြည့်ရင်အထုပ်ချရမယ်ဆိုဒီအထုပ်ကြီးချဖို့ပဲသူသူစ조사တော့မှာပဲအဲ့ဒါလိုပဲ ဘဝမှာသူတို့နေခြင်းနဲ့ဆိုတဲ့ဟာလည်းမဟုတ်ဘူးသိခြင်းနဲ့ဆိုတာလည်းမဟုတ်ဘူးလူရင်းကတော့ဒီထုတ်ကြီးကနေလွတ်သွားမဲ့အချိန်ကိုမျှော်လင့်တာထောင်ကျနေတဲ့လူတယောက်ဟာနော်ထောင်ကထွက်မဲ့ရက်ကိုမျှော်လင့်တယ်လို့ပဲအဲ့ဒါလို့မျှော်လင့်တာလွတ်မဲ့ရက်ကိုမျှော်လင့်တယ်တန်တရားဟုတ်ကလွတ်ဖို့အတွက်မျှော်လင့်တယ်ဒါကြောင့်မို့ အနုဇာနာဟိတဗ္ဗတာဘေကုဏီမအလုံးကိုဒီတန်တရားကိုဆင်းရဲကြီးကထွက်ခွာဖို့ခွင့်ပြုပါလို့လို့ပြောတာရှောက်ကြတယ်အဲ့ဒီကြတော့မြတ်စွာဘုရားကသူတို့ခွင့်တောင်းစကားကိုဗာတုံ့ပြန်ပြောတော့ဆိုပရိနိဗ္ဗာန်ရိတ်တာမအိစေဝကိဉ္ဝက္ခမိဝရန္တိယော ပြိဋိဘံပြုကြပါမယ်လို့အငိမ့်တက်ကိုရချင်ပါပြီလို့ဒီလိုပြောတဲ့နေရာငါကဘာထပ်ပြီးတော့ပြောစရာရှိသေးလဲတဲ့ငါဘာမှပြောဖို့မလိုတော့ဘူးเนาะအငိမ့်တက်တွေဘုရားကိုယ်တိုင်ကိုကနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုပြီးတော့ကျင့်စဉ်ကြီးတစ်ခုကျင့်လာတာအလုံးဒီနိဗ္ဗာန်ဆိုတဲ့လမ်းကြောင်းကိုလည်းမြတ်စွာဘုရားကညွှန်ပြခဲ့တယ် ဒီအငိမ့်တဲ့ရမဒုက္ခတွေကိမ့်မယ်ဆိုတာလေမြတ်စွာဘုရားချမှတ်ထားတယ်လားအဲ့တော့အငိမ့်တက်ကိုရယူတော့မယ်ဆိုဘာပြောအောင်ဘာပြောနော်ဘာပြောစရာမရှိတော့ဒါကိုဖြစ်စေခြင်းလို့လုပ်ပေးထားခဲ့တာလုပ်ပေးထားတာဆိုတာနိဗ္ဗာန်အငိမ့်တက်ကိုရကြမှာပြီဆိုတဲ့အခါဘာမှပြောစရာမရှိတော့ပြောစရာမရှိတော့မြတ်စွာဘုရားရဲ့တုံ့ပြန်ပြောဆိုတဲ့စကားပါတော့ ယတတဏိဝောကာလံမညထာတိစီနောပြဝီဖះရဲ့ထုံးစံအတိုင်းပဲပြိဋိဘံသမ္မာရောမေလို့ပြောတဲ့အခါကျတော့အေးဆံရမယ့်အချိန်မင်းတို့ဖာဒီသိကြပါတယ်ဆံတော့လို့ပြောလိုက်ရင် သေတာကိုချီးမွမ်းတယ်လို့ဖြစ်သွားတယ်မဆံနဲ့အောင်ဆိုလို့ရှိရင်လည်းအသက်ရှင်တာကိုချီးမွမ်းတယ်လို့ဖြစ်တယ်မသွားပါနဲ့အောင်နေပါအောင်ဆိုလို့ရှိရင်တမျိုး သွားတော့ကွာဆိုရင်လေမသွားပါနဲ့နေပါအောင်ဆိုလို့ရှိရင်လေတန်ရောစင်လို့ဖြစ်ပြန်သွားတော့ဆိုလို့ရှိရင်လေမုံလို့နှင်ထုတ်တယ်လို့ဖြစ်သွားဘယ်နေရာပဲဖြစ်ဖြစ်အစွန်းတစ်ဖက်ဆိုတာရှိတယ်အဲ့တော့မြတ်စွာဘုရားအစွန်းလွတ်အောင်ပြောလိုက်တယ်ဒီစကားကိုလည်းမှတ်သားထားရတယ်အစွန်းလွတ်အောင်ပြောရမယ်ကို့မှာ responsible ဖြစ်တော့ဒါဖရားနဲ့ရှေ့ကပုံကိုယ်ကြီးပြောနေကြပဲ သူပြန်มาတော့မယ်လို့ပြောလို့ရှင်လည်းအေးမင်းကြောင့်မင်းသိဆုံးပဲပေါ့ဒါပဲပြောပြန်တော့လို့ပြောလို့တခုဖြစ်သူကပြန်ခိုင်းလို့ပြန်ခဲ့ရတယ်ဖြစ်သွားအောင်အပြစ်ဆိုတာခက်တယ်နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားလည်းပရိနိဗ္ဗာန်စံမရစေလို့ခွင့်တောင်းတဲ့အခါမှာရှန္တတာနိသဝောကလံမင်းညထာတိစီနောပြဝိမြတ်စွာဘုရားဘာတုံ့ပြန်ပြောလိုက်တယ်လဲဆိုရင်အေးမင်းတို့လုံးဝမဲ့အချိန်မင်းတို့သိကြပါတယ် ကိုချိန်ကိုသိပေါ့ကိုအစီအစဉ်တိုင်းပေါ့ဒါဒီလိုပြောလိုက်တာဒါက responsible ဖြစ်တော့ responsible ရှင်ကျေးမှုလည်းအပြည့်ရသွားစကားလည်းပဲအနှောင့်သွားလွတ်တယ်အဲ့တော့မစ္စည်းမပฏิဝရဆိုတာတခုတည်းမဟုတ်ဘူးအားလုံးဟာမစ္စည်းမလမ်းကြောင်းကသွားတာနော်မစ္စည်းမလမ်းကြောင်းကမလျှောက်လို့ရှိရင် responsible ဖြစ်တယ်အဲ့တော့မြတ်စွာဘုရား ဒီစကားပြောတဲ့နေရာမှာလည်းပဲမက်ဆီမလမ်းကြောင်းမှာပဲသွားတာဖယ်ဘက်မှာအစွန်းမရောက်ဘူးနေပါအောင်လို့လည်းမပြောဘူးမသေးပါနဲ့အောင်နေပါအောင်လို့လည်းပြောဘူးသေပါတော့လို့လည်းပြောမပြောသေခြင်းသေတော့လို့လည်းမပြောဘူးအေးကိုယ့်ရဲ့အချိန်ကိုသိဆုံးမှာပဲလို့ပြောလိုက်တာဒါသူဆိုလိုတယ်ပေါ့နော် အဲ့ဒါလို့လဲမြတ်စွာဘုရားစီကခွင့်ရရောဂေါတမီအာရိကာတာယောတတာဘိက္ခုနီယောစိနာဝဏိတဝအာသနာတမ္မဝုထာယအကမိတုတာမြတ်စွာဘုရားစီကခွင့်ပြုလိုက်တာနဲ့မိတွေတော်ဥဆောင်တဲ့ဘိက္ခုနီမ900မြတ်စွာဘုရားကိုရှ िख ိုးဝတ်ချပြီးတော့နေရာကနေထားကြပါတယ်ဒါဘုရားเจ้าတော့ရောက်နေတာလေသူတို့ သူတို့နေထိုင်တဲ့ဘေကုဏီမှာကျောင်းကနေပြီးဖះကျောင်းနဲ့ရောက်ပြီးမြတ်စွာဘုရားကိုရှောက်နေကြတာအဲ့ဒီတကိုးပြတာလည်းမြတ်စွာဘုရားရဲ့ဒီဝေဒလေးပြေကကျောင်းထဲမှာပြတာကောင်းကင်ရင်တက်ပြီးပြအဲ့တော့မြတ်စွာဘုရားရဲ့ခွင့်ပြုချက်လည်းရရောမြတ်စွာဘုရားကိုရှ िख ိုးဝါချပြီးတော့နေရာကထပြီးတော့ဘေကုဏီမှာကြောင်ပြန်ရတယ်တဲ့အဲ့ဒါလို့ပြန်တဲ့အခါမှာလူအုပ်ကြီးကလည်းနောက်ကလိုက်သွားတယ် ဒါလည်းမကဘူးမဟာဒါဇနကာယေနသဟလောကေကနိုင်ကောမြတ်စွာဘုရားခုတိုင်ကဥဆောင်ပြီးတော့အဲ့ဒီဗျာရိယပွဲမှာရောက်ရှိလာတဲ့ပရိသတ်ကြီးကမြတ်စွာဘုရားကဥဆောင်ပြီးတော့မိရွေးတော်ဂေါရမီတို့ဘေကုဏီမ900ကိုလိုက်ပို့တယ်ပြန်တော့မယ်ဆိုလိုက်ပို့တယ်အဲ့ဒါဆိုတာပြန်ရင်လိုက်ပို့ကြတာပဲမဟုတ်လား ကိုယ်ရင်လာတဲ့ဧည့်သည်ကိုတကားပေါက်ထီအောင်နှလိုက်ပို့ကြတာပဲပြန်တဲ့လူကိုနှုတ်ဆက်ရင်အဲ့လိုအဲ့ဒါလိုပဲမြတ်စွာဘုရားရှ िख ိုးတဲ့ဘေကုဏီမတွေကိုဘေကုဏီမတွေကိုမဟာဒါဇနကာယေနသဟလောကေကနာယကောမြတ်စွာဘုရားသခင်ကိုရမြတ်ဟာတဲ့လူထုပိယိတနဲ့အထူးတဲ့အနုတန်ယာယိသောဝီရောမာတုဆံယာဝကောတကကျောင်းတကားပေါက်ထီအောင် တကားမုတ်ပေါက်ထီအောင်မြတ်စွာဘုရားလိုက်ပို့တယ်အဲ့တော့ဝေသလိပြည်မဟာဝုန်တော်တဲ့ကုတကရသာလာကျောင်းတိုက်ကြီးလာရောက်ပြီးတော့ဘုရားစီခွင့်ပန်တာအဲ့မှာမြတ်စွာဘုရားနဲ့ပရိသတ်ကမိရိတော်ကောမိတို့ကျောင်းပေါက်ထီအောင်လိုက်ပို့လိုက်တယ်ကျောင်းတကားပေါက်ထီအောင်လိုက်ပို့တာတရာနိပတိပါရိတုဂေါရမိလောကသောလောကဗန္ဓုနော တဟေဝတာဟိတဗ္ဗဟိပစ္စည်းမံပါရဝဏနာအဲ့ဒီလိုလိုက်ပေါက်လိုက်ပို့လို့ကြောင်းပေါ်ဥပေါက်ရောက်တဲ့အခါမှာအလုံးကမိရတော့ဂေါရမီဥဆောင်တဲ့ဖေခုနိပါတွေဟာမြတ်စွာဘုရားခြေကိုနှစ်ဖူးနဲ့တိုက်ပြီးတော့ရှ िख ိုးကြတယ်ဟောနှစ်ဖူးနဲ့တိုက်ပြီးတော့ရှ िख ိုးကြတယ်တဲ့ဒါနောက်ဆုံးရှ िख ိုးခြင်းမှာပဲလို့ပြောတယ် အဲ့ဒီမှာမိရတော်ကနှုတ်ကထွက်ပြီးတော့ရှောက်လိုက်သေးတယ်နာသမေဝန္ဒနံဝီရတဝပါတိသူကောမလီတံဖုတ်တိတံဖုသိတတိလောကေကအစ္ဆခိစ္ဆာမိနေဘူးတေနောက်တစ်ချိန်မှာတဲ့အင်မတန်နူးညံ့လာတဲ့အရှင်ဘုရားရဲ့ခြေတော်ကို တပည့်တော်မှဥတိုက်ခွင့်ရတော့မှမဟုတ်ပါဘူးတဲ့နော်ဒီကနေ့ပဲသူ့ဘဝကိုဆုံးသတ်ပါတော့မယ်ဒါနှုတ်ကနေမြွက်ပြီးတော့ရှောက်တာအဲ့တော့ရှောက်တော့ရသော်ဗျာကဘာပြန်မိတ်လိုက်တယ်လဲဆိုရင်သူပြောတာကအလွန်နုညံ့တဲ့အရှင်ဘုရားရဲ့ခြေတော်ကိုဥတိုင်းမှု မရတော့ပါဘူးဥတိုက်ခွင့်နောက်မရတော့ပါဘူးလို့ဆိုမြတ်စွာဘုရားရူပေနကိန်တဝါနေနဒိဋ္ဌိတံမေယထာတတိမိရတော်တဲ့တရားတရားဓမ္မတွေကိုအမှန်သိထားပြီးသားပဲတဲ့ဒီငါးခန္ဓာကိုယုတ်ကြီးကိုဥတိုက်ခွင့်ရတာမရတာဒါအဓိကမဟုတ်ပါဘူးလို့ပြောလိုက်တာနော်ရူပေနကိန်တဝါနေနဒီငါးခန္ဓာယုတ်ယုတ်ကာယကြီးကို ခန္ဓာကိုယ်ကြီးကိုဥတိုက်ခွင့်ရတာမရတာဒါအရေးမကြီးဘူးတရားသိဖို့ကအရေးကြီးတယ်အမှန်တရားတွေကိုသိပြီးပြီပဲတဲ့သိပြီးတော့ဒီယုတ်ခန္ဓာကိုယ်ကြီးကိုဥတိုက်ခွင့်ရတာ ਨੇ ပတ်သက်ပြီးဘာမှတန်ဖိုးမထလောက်ပါဘူးရှင်ဝက်ကလေးတော်ကလည်းမြတ်စွာဘုရားမိတ်နေလေဝက်ကလေးမထေဆိုတာမြတ်စွာဘုရားရဲ့ရုပ်အစင်ပေါ်မှာတန်ရစင်ဖြစ်ပြီးတော့ဖះနာမှာအမြဲကြည့်နေတဲ့ပုဂ္ဂိုလ် အဲ့ဒီမှာမြတ်စွာဘုရားကိန္ဒေဝကလိအိမိနာပုတိကာယေနဒိဋ္ဌိနာဒီပုတိကာယမကောင်းတဲ့အနံ့ရှိတဲ့ဒီခန္ဓာကိုယ်ကိုယ်ကာယကြီးကိုမင်းကြည့်နေလို့ဘာချိုးရှိမှလဲတရားကိုမြင်အောင်ကြည့်တရားမြင်မှငါမြင်မှတရားတွေ့မှငါ့ကိုတွေ့မှလို့ပြောခဲ့တယ်လေအဲ့တော့လေငါယုတ်ကြည့်နေလို့လကားပဲခုလည်းအဲ့ဒီပြောမျိုးပြောတာပဲမြတ်စွာဘုရား ရူပေနကိန်တဝါနေနဒိဋ္ဌိတံမေယထာတတိတရားဓမ္မကိုအမှန်ကန်သိပြီးမှတော့ဒီယုတ်ခန္ဓာကိုယ်ကြီးကိုကြည့်ဖို့ဆိုတာဗာတမိုးရှိမှလဲဒါအရေးမကြီးပါဘူးလို့ပြောတာနော်သဗ္ဗံသင်္ခတမေဝေတံအနတ္တတိကမိတ်တရံအလုံးဟာဘဝခန္ဓာကြီးဟာ အကြောင်းတရားတွေကပေါင်းစပ်ပြီးတော့လှုပ်ထားတဲ့အရာကြီးသင်္ခတတရားသာဖြစ်တယ်။အကြောင်းတရားတွေနဲ့ပေါင်းစပ်ပြီးထိန်းထားတဲ့အရာသာဖြစ်တယ်။အနတ္တတိကံဘယ်တော့မှတသက်ရမရဘူးဆင်းရဲဒုက္ခတွေနဲ့အမြဲတမ်းရှိတယ်။အိတ်တရံအချိန်ပိုင်းကလည်းလွန်တိုးတယ်။ဟုတ်တယ်ခန္ဓာကိုယ်ကြီးဟာဘသူရဲ့ဘသူရဲ့ရုပ်ခန္ဓာပဲဖြစ်ဖြစ်ဘသူရဲ့ခန္ဓာကိုယ်ပဲဖြစ်ဖြစ်နော်အကြောင်းတရားတွေကပေါင်းစပ်ပြီးယက်တည်နေရတာ အကြောင်းတရားတစ်ခုချုပ်ရင်းသွားတာနဲ့အသက်မရှူနိုင်ဘူးဆိုလည်းသိမှာပဲလေအောက်ဆီဂျင်ပြတ်လို့လည်းသိတာပဲလေအစာပြတ်ရင်လည်းသိမှာပဲလေအုံတော့သွေးကြောပေါက်ရင်လည်းသိတာပဲလေနှလုံးရသွားလည်းသိတာပဲသင်္ခတဆိုတာအကြောင်းတရားတွေကပေါင်းစပ်ပြီးတော့ညီညွတ်နေမှသာသူကအသက်ရှင်လို့ရတာကျန်တဲ့တွေအကုန်ကောင်းပါတယ်နှလုံးမခုန်တော့ဘူးဆိုသိမှာပဲ ဘာယောဂမှမရှိပါဘူးအောက်ဆီဂျင်ကျသွားသေမှာပဲဒါလဲသက်ရှင်လို့မို့อ่ะအဲ့တော့တခုခုဆိုသေတာပဲလေသူကအဲ့ဒါကိုပြောတာတပ်ပံသင်္ခတပေဝေတံပေါင်းဆက်ပြီးပြုပြင်ထားတဲ့အရာသာဖြစ်လို့အနတ္တတိကတတ္တရမရနိုင်ပါဘူးတဲ့ဣတ္တရအလွန်ပဲတူတော်ပါတယ်ချိန်တူအတွင်းမှာပြည့်စည်သွားပါတယ်လို့မြတ်စွာဘုရားတရားဟောလိုက်တာနော် ဒါနောက်ဆုံးဟောလိုက်တဲ့တရားလေးပဲဒီပုဂ္ဂတော့တရားဓမ္မကိုသိပြီးတဲ့အမှန်တိုင်းသိပြီးတဲ့သိပြီးတာဖြစ်လို့ငါယုတ်ခန္ဓာကိုယ်ကြီးကိုတွေးဖို့ဖူးဖို့ကြောဖို့ဆိုတာဒါအရေးမပါပါဘူးတဲ့ဒါတွေကအရေးပါတယ်ရမဟုတ်ပါဘူးတဲ့ဒီယုတ်ခန္ဓာကိုယ်ကြီးဆိုတာသင်္ခါရတရားများတာဖြစ်တယ်တတရမရပဲနဲ့အချိန်တိုတောင်းလာတဲ့ခန္ဓာကိုယ်ကြီးတာဖြစ်တယ်လို့သူဆိုလိုက်တာတရားသိဖို့ရအရေးကြီးတယ် လူတွေ့ဖို့ကအရေးမကြီးဘူးလို့ဒီလိုပြောတာသို့သော လူတွေကတရားတဲ့လူကိုအရေးကြီးနေကြတာပေါ့မတွေ့ရရင်ဝမ်းနေတယ်ပေါ့တရားတရားမတွေ့ရလို့ဝမ်းနေတယ်လို့သိမရှိဘူးလူမတွေ့ရရင်ဝမ်းနေတယ်အဲ့ဒါကိုမြတ်စွာဘုရားပြောင်းပြန်ပြန်ပေးတာအဲ့ဒါလို့မြတ်စွာဘုရားရဲ့နောက်ဆုံးပိတ်တရားလေးမိရွေးတော်ဖို့နောက်ဆုံးပိတ်ပဲအဲ့ဒီတရားလေးကိုနာပြီးတော့သာသဟ တာဟိခန္ဓဝါနဘေခုနုပတယံတကံအဲ့ဒီကနေမြို့ထဲပြန်ဝင်သွားကြတာပြန်ဝင်သွားပြီးတော့ဘေခုနီမကျောင်းလျှောက်သွားကြတယ်ဘေခုနီမတွေနေတဲ့ကျောင်းကိုရောက်သွားတယ်ဘေခုနီမတွေကတောထဲမှာတောတောရကျောင်းတွေမှာမနေရဘူးမြို့ထဲမှာနေရတယ်မြို့သမီးတွေဆိုတော့တုံညုံရေးအတွက်မြို့ထဲမှာသူတို့ဘေခုနီမကျောင်းဆိုတော့တတ်တတ်ရှိတယ်အဲ့ဒီမှာနေကြတယ် ရှေးတုန်းကတော့ဘုန်းကြီးကျောင်းတွေကအမျိုးသားတွေရဲ့ကျောင်းကမြို့ပြင်မှာပဲရှိတယ်မြို့တွင်းမရှိဘူးခဏခေတ်တော့မြို့တွင်းရောက်ကုန်ပြီပေါ့နော်အဲရှေးခေတ်ကတော့တောအကျောင်းတွေကြီးပဲအကုန်လုံးအဲ့တော့ဘိက္ခုနီမကျောင်းကိုသူတို့ရောက်သွားကြတယ်နောက်ဆုံးရောက်သွားကြတဲ့အခါမှာအဋ္ဌပန္လင်ကမာဘုဆ္ဆ မာတုဆာနိတိတိပရမတနေအဋ္ဌပလင်ကမာဘုဆာနိတိတိပရမတရေကျောင်းပြန်ရောက်တဲ့အခါသူထိုင်နေကြ နေရမှာတဲ့အဋ္ဌပလင်ကဆိုတာအမျိုးသမီးတွေဒုတုတ်ထိုင်တဲ့ထိုင်နီးအမျိုးသမီးဘိက္ခုနီတွေကတင်မြင်ခွေးထိုင်လို့မရဘူးမထိုင်ရဘူးဥပဒေရှိတယ်နော် ဒီလိုနှစ်ဖက်တင်မြင်ခွေးထိုင်တာမျိုးသားတွေထိုင်ဘိက္ခုတွေထိုင်ရတယ်အဲ့ဒါပလင်ကတက္ကလပလင်ကလို့ခေါ်ခြင်းခေါ်ပေါ့ပလင်ကနှစ်ဖက်ဒူးနှစ်ဖက်ကိုဆုံပြီးတော့ခြေထောက်နှစ်ဖက်ထိပြီးတော့ကွေးတာလူတွေတင်မြင်ခွေးထိုင်တယ်ဆိုတဲ့ဟာကအမျိုးသမီးတွေကိုအဲ့လိုထိုင်မထိုင်ရဘူးဟုတ်ရင်တော့ထိုင်တယ် ကိုရီးယားသွားတော့ကိုရီးယားဘိက္ခုနီမတွေအဲ့လိုထိုင်တာတွေ့တယ်ဒါပေမဲ့ထေရဝါဒဘိက္ခုနီတွေပါမြတ်စွာဘုရားဥပဒေပြည့်ညတ်ထားတာရှိတယ်အဋ္ဌပလင်ကထက်ဝက်ဒီထက်ဝက်ပလင်မဲ့ထိုင်ရမယ်ဆိုတော့ဒုတုတစ်ဖက်ကတော့ခြေတော့ခွေတယ်တစ်ဖက်ကဒုတုကအဲ့လိုဒါကိုအဋ္ဌပလင်ကလို့ခေါ်တာနော်ထက်ဝက်ပလင်လို့ခေါ်တယ်အဲ့တော့အမျိုးသမီးတွေထိုင်မှုထိုင်နေရအမျိုးသားတွေထိုင်မှုထိုင်နေတယ်မတူဘူးလို့သူဆိုလို့တယ် အတ္တပလင်ကမာဖုဆနိတိတိပရမတရေသူ့ရဲ့နေရာမှာထက်ဝက်ပလင်နဲ့သူထိုင်နေတယ်ထိုင်လိုက်တယ်အဲ့ဒါဘယ်တော့မှမထတော့မဲ့ထိုင်နေကပဲနော်ပြီးရတော့ကြီးအကြောင်းပြန်ရောက်တော့ထက်ဝက်ပလင်နဲ့ထိုင်တယ်တဲ့အဲ့လိုထိုင်နေတဲ့အချိန်မှာတဒါဥပတိကတထဗုဒ္ဓသာသနာဝစ္စလာတတ္တပိုးတိန်သုတ္တဝါနာဥပေတုံပါရဝန္တိကာတဲ့ မိရွေးတော်ကြီးပြိဋိဘံဆန်တော်မှာတဲ့ဘေကုဏီမ900ဟာပြိဋိဘံဆန်တော်မှာတဲ့ဆိုတဲ့သတင်းကချက်ချင်းပြန့်သွားချက်ချင်းပြန့်ပြီးတော့ဘုရားသာသနာကိုချီညိုမြတ်နိုးကြတဲ့တခါတည်းကဥပတိကမတွေအကြောင်းရောက်လာကြတယ်အများကြီးလူအုပ်လိုက်ကိုရောက်လာကြတာဒါကတော့သတင်းဆိုတာဒီလိုပဲလာတတ်တာပဲဒါလူသဘာဝပဲအကုန်လုံးကြောင်းရောက်လာကြတယ်ဒီသတင်းနဲ့ကြားလိုက်ရောအကုန်ရောက်လာကြလာပြီးတော့ရှ िख ိုးကြတယ် ရှ िख ိုးပြီးတော့ကရေဟိဥရံပဟန္တဝါရှင်ဘတ်ကိုလည်းနဲ့တီးပြီးတော့ရှင်ဘတ်ကိုပုတ်ပြီးတော့စိဏမူလာယထလတ္တာနေပဲနွယ်ပင်ကြီးကိုအမြင့်ကနေဖြတ်ချလိုက်သလိုတဲ့ရောဒန္တာကရဏံရဝံကရုဏံရဝံတောကတ္တာဘူမိပါတိတာမြေကြီးပေါ်ပြင်းလဲပြီးတော့စိတ်တော်ကရောက်ပြီးတော့ငိုကြတယ် ငိုပုံကိုသရုပ်ဖော်ပြီးတော့ရေးထားတာရင်ဘတ်တီးပြီးတော့ငိုကြတယ်ရှင်ဘတ်တီးပြီးတော့မြေကြီးပေါ်လဲကြပြီးတော့ငိုကြတယ်တဲ့ပဇက်ကပါဠိပြောတော့ဆိုမာနောတရဏတတိတရဏတိနာတိဝိဟာယခမိနေဖုတေနိပတိတဝနာယာစာမတဗ္ဗယောတိရတမယံသူတို့ကိုတဲ့အာကိုအထာယဖြစ်တဲ့ အရှင်မကြီးတဲ့ကျွန်ုပ်တို့ကိုစွန့်ပြီးတော့နိဗ္ဗာန်ကိုမသွားပါနဲ့ဆိုပြီးတော့လာရောက်ကြတဲ့ဥပတိကာမတွေဒီထဲမှာတော့အမျိုးသားတွေလာတယ်လို့မပါဘူးမျိုးသမီးတွေလာကြတာနော်ဘိက္ခုနီကျောင်းဆိုမျိုးသမီးတွေပဲလာကြအဲ့ဒါသူတို့ကမြေကြီးကိုလဲကြပြီးတော့သူတို့ကိုပြစ်မထားခဲ့ပါနဲ့နော်ဆိုပြီးတော့ ခေါင်းနဲ့ခြေထောက်ကိုတိုက်ပြီးတော့တောင်းဆိုကြတယ်တောင်းပန်ကြတယ်သူတို့ပြစ်မထားခဲ့ပါနဲ့လို့ယာဗရဏဓမ္မတာတံတတ္တပညာဥပတိကာတတ္တတိတံပမိစ္ဆန္တိဣဒဝဆနာအဲ့လိုအမျိုးသမီးတူကြီးอ่ะဘေကုဏီမကျောင်းလာပြီးတော့ငိုကြွေးကြတဲ့အခါမှာအဲ့ထဲပဲ တရားတရားလည်းအကောင်းဆုံးပညာလည်းအကောင်းဆုံးဆိုတဲ့ရှေ့တန်းကရှေ့ဆုံးရောက်လာတဲ့အမျိုးသမီးကိုအမျိုးသမီးရဲ့ခေါင်းလေးကိုဒီအနိကကရောတဲ့အချိန်လေးမှာမဟာဇာတိကောရမီကခေါင်းလေးကိုပို့ပြီးတော့ချော့ဖြားရောင်ဟိုတဲ့ပေါ့ဖြောင်းပြပြောဆိုတယ်ဒါလည်းဒီထဲမှာသေယုတ်ပေါ်အောင်ရေးထားတာ တတ္တတိတံပမစ္ဆန္တိဆိုခေါင်းလေးကိုပို့ပြီးတော့ဒီစကားပြောတာအလံပုဒ္ဒါဝိတာထေနမာရပါတာဒုဝတိတာမမင်းထောင်ထားတဲ့ကြော့ခွင်းနောက်လိုက်သလိုအခုလိုသောကတွေရောက်ပြီးတော့မငိုရနဲ့တဲ့ငိုရမငိုတိုက်ပါဘူးတဲ့မင်းတို့အနိစ္စံသင်္ခတံတပ္ပဝိယောခန္တဆလဆလံ သင်္ကတတရားတွေဆိုတာတဲ့သင်္ကတတရားမှန်သမျှဟာမမြဲဘူးတဲ့ကိုယ်ကွင်းရခြင်းမှာနောက်ဆုံးရှိတယ်အမြဲတမ်းလှုပ်ရှားရင်းရိုင်နေတယ်တတောတာတာဝိသေစိတ်တဝါသူတို့ကိုအဲ့ဒါလိုဖြောင်းပြပြောဆိုပြီးတဲ့နောက်မှာကဲသွားကြတော့သွားကြတော့အိမ်ပြန်ညအိမ်ပြန်ညနော်မိရတော့ဘာလို့ရအိမ်ပြန်ညလို့ခေါင်းလေးပုတ်ပြီးတော့ ချော့မော့ပြောပြီးတော့ပြန်လွှတ်လိုက်ပြီအဲ့ဒီနောက်တော့မိရွေတော့ကြီးကဇံဝင်စားတယ်ပေါ့ပထမဇံဝင်စားတယ်ဒုတိယဇံဝင်စားတယ်တတိယဇံဝင်စားတယ်ကမ္မဋ္ဌာန်းထိုင်ရင်အနေမထားတော့ဥစ္စာဝင်စားတယ်အဲ့ဒီကနေဇံနေဝင်စားလိုက်တာအရူပရူပဝဆရဇံ၄ပါးဝင်စားတယ်ပြီးရင်အရူပဝဆရဇံနေဝင်စားတယ်အလုံး၈ခုနော်အလုံး ရှစ်ခုကိုအပြန်အလှန်ဝင်စားတယ်အနုလောမပฏิလောမပထမပထမဇာကစပြီးတော့နေဝတင်ညာနာတင်ညာရဏဆံစီအောင်ဝင်စားတယ်အဲ့ဒီကနေတခါနောက်ဆုံးဝင်စားသွားတယ်ပထမဇာရောက်သွားတယ်တခါပထမဇာကစပြီးတော့ဝင်စားပြီးတော့စတုထဇံရောက်တဲ့အချိန်လေးမှာတဲ့တတောဝုဋ္ဌာယနိဗ္ဗာတိဒီပိဒီပစ္စည်းဝနေရတောဘူမိစာလောမဟာဟောတိ နဘာတာဝိသတောကတိဝိစုကာကတိအဲ့တော့ဇံဝင်စားနေကြရတော့မလှုပ်တော့ဘူးလေသရုဒ္ဓဇံဆိုရင်အသက်တောင်မရှူတော့သရုဒ္ဓဇံရောက်တာနဲ့အသက်ကမရှူတော့ဇံနေဝင်စားနေတယ်တကယ်ကိုငြိမ်သက်ပြီးတော့ဝင်စားနေပြီးတော့ပထမဇံကနေပြီးတော့တေဝသင်္ညာနာသင်္ညာရဏဇံထိအောင်၈မျိုးအဲ့ဒီကနေတစ်ခါပြန်ဆုပ် ထိတ်ကနေစပြီးဟိုအောက်ထီအောင်ပြန်သွားပြန်သွားပြီးအောက်ကနေတခါအထက်ပြန်တက်လာပထမဇန်ဝင်စားဒုတိယပထမဇန်ကထပြီးဒုတိယဇန်ဝင်စားဒုတိယဇန်ထပြီးတတိယဇန်ဝင်စားတတိယဇန်ကနေထလိုက်တဲ့အချိန်လေးမှာတဲ့ထွန်းထားတဲ့စီမီခွက်က မီးတောက်ကလေးမီးတောက်ကလေးဟာငြိမ်းသွားတယ်လို့ပဲအဲ့ဒီအချိန်မှာမီးရီတော့ကြီးဟာအိဋ္ဌာရောက်သွားတယ်လို့ပြောတာဟော အဲ့အချိန်လေးမှာဇံဝင်စားတဲ့အဆုံးမှာစွတ်တိစိတ်ကြာသွားပြီဖေရတုတွေတော့မသိဘူးဆိုင်ဇံဝင်စားသွားတာတို့တို့ပဲရသော်ဗျာပြိဋိဘံဆန်တော့လေအဲ့လိုပဲဇံဝင်စားမှုတွေနဲ့ပဲအဆုံးသတ်လိုက်တာအဲ့တော့သိချင်းဆင်းရဲလဲခံစားကြရမလို့တော့ဘူးပေါ့မခံစားရဘူးပေါ့နော်အဲ့ဒီမှာတတော်ဝုဋ္ဌာယနိဗ္ဗာယီအဲ့ဆိုင်ကထထချင်းထပြီးတဲ့အခါမှာဒီပစ္စည်းဝနေတာတော် စီပီးလေးထွန်းတာတဲ့မိတော့ကလေးငိမ့်သွားတယ်လို့ငိမ့်သွားတာတဲ့အဲ့လိုငိမ့်လိုက်တာနဲ့ဘာတွေဖြစ်လာတော့ဆိုဘူမိစာလောမဟာဟောတိနဘတာဝိစုတာပတိတဲ့မြင်းကလေးတုံလုံးမှုကြီးဖြစ်သွားတယ်ချက်ချင်းသုတိစိတ်ကြားလိုက်တာနဲ့လူတွေကမသိသေးပေမဲ့မြင်းကလေးတုံလုံးသွားတယ်တဲ့နောက်ကောင်းကင်ယံကလျှက်စည်းတွေလက်လာတယ်ချက်ချင်းထပြီးတော့ဖြစ်သွားတယ်အတိတ်နမိတ်တွေပြတာပေါ့နော် အေးဒီကနေ့ဒီနားမှာဆုံးသက်ပြီးနောက်ရက်ကျမှဆက်ခေါ်ရအောင်တရားချက်ကင်သူတော်စင်ပြိဿအပေါင်းတို့ဝိရောကြီးရဲ့ဘဝနောက်ဆုံးပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနိုင်မှတ်သားကြရသဖြင့်မိမိတို့ကုသိုလ်တရားတွေရှင်ထဲမှာ ဖြစ်ပွားသလိုဘဝတန်တရားရဲ့ဆင်းရဲဒုက္ခတွေကိုသိရှိနားလည်ကြပြီးဘဝမှာတော့ရလွတ်ကြောင်း နိဗ္ဗာန်တရားကောင်းကိုမျက်မှောက်ပြုနိုင်အောင်တို့တွေတွေလည်းကြိုးစားအထောက်အမှာဖြစ်တယ်လို့ကိုစီကိုစီနှလုံးသွင်းပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းအာ